အောင်348ခုဝါကောင်လပြည့်ကျော်14ရက်လက်ွယ်ဥပုသ်ခရစ်တေကိ1986စက်တင်ဘာလ3ရက်ဗုဒ္ဓဟူးနေ့မြတ်မင်္ဂလာအခါရန်ကုန်တိုင်းပါကိတမြို့နယ်မန်ပြေ300ကျွဲမာရဝိဇ္ဇဓမ္မယုံပလင်မြင့်မှာ ရန်ကုန်တိုင်းလှိုင်မြို့နယ်ဆက်တရက်ကွယ်ယောဂီကျောင်းလန်းလှိုင်မာသည်ဝိပဿနာကျောင်းတိုက်ကြီးကြီးဗဒနာနာယကကမ္မဌာနာစရိယဆရာတော်တရက်အောင်မင်္ဂလာဗဒနာစန္ဒဝရမဟာသေးအရှင်မြတ်ဟောကြားတော်မူအပ်သောကိုကျိုးရှာတမိမ့်မမြတ်တရားတော်ဗာတရားတော်တဲ့လေ အဲကိုကျိုးဆရာတမိမ့်မမြတ်တရားကိုဟောမယ်လို့စီစဉ်လာခဲ့တယ်မာရဝိဇယဆိုတာပါဠိလိုပဲမာရဆိုတာမင်းဗမာပြန်တော့မရေးချရကောက်တတ်တဲ့မင်းဘုရားရဲ့မှာမရေးချနတ်ငယ်တတ်ထားတဲ့အဲဒီတပ်ပုံကိုဖြစ်လိုက်မရေးချရကောက်တတ်မင်းဘာအိဗယ်နဲ့မင်းဆိုတာသေမင်းပဲသေမင်းငံမျိုးကိုအောင်မြင်တဲ့ဓမ္မယုံတဲ့ မာယိဋ္ဌနာငေတ္တမာနလို့ခေါ်တယ်မာနလောက်အောင်မြင်ရုံကတော့မနိုင်သေးဘူးပေမင်းတွေအကုန်လုံးအောင်မြင်ပါလို့ဆိုလိုတယ်အဲပေမင်းတွေအကုန်လုံးအောင်မြင်တဲ့ရက်ွယ်မှန်ပြေဆိုမာယိဋ္ဌရကောက်တတ်တဲ့မှန်နဲ့ပြေမှမှန်ပြေ၃ရက်ွယ်အဲ့ဒါပုံမှန်မာရဝိတယဓမ္မယုံနာမယ်ကိုကြည့်ပြီးတော့မှန်ပြေဆိုတဲ့ရက်ွယ်ဟာလဲ မအေးကြရကောက်သားရမယ်နာငယ်မသားရဘူးလို့ဘုန်းကြီးပြောလိုက်ပါတယ်အဲကိုရိုးကြတဲ့မိမမြတ်တရားတော်ဟောမယ်လို့ဗုဒ္ဓမြတ်စွာဘုရားသခင်ဇေတော်မြတ်နံစံမြတ်တော်မူတဲ့အချိန်ညာနေကြခါကာလသမယဓမ္မသမင်းစင်ကျင်းပါဖို့ရလူပရိသတ်ယဟန်ပရိသတ်စုစည်းမိပြီအဲ့ဒီခါညာတော်မြတ်အချင်းချင်း ဤတို့စကားဆွေးနွေးပြောကြနေတာအောင်သောငါရှင်တို့အတုကကုလသာအေးမြေရှိသောအမျိုးဤဒီတာသမိတိအထကဝေတိကကိုကျိုးရှာတတ်၏သာမိကသာလျောက်ကြ၏အနိစ္စဘာဝံအလိုမရှိသောအဖြစ်ကိုညတဝါသိပြီးနောက်ဧကတာကနံအရှင်သာရိပုတ္တရာအရှင်မမဂ္ဂလံ အမည်ရှိတော်မူကုန်သောဧကသာဝကနှစ်ပါးတို့ဤဓမ္မံတရားကိုသုတ်တဝါကြားနာပြီဝေသောတပတိပရိသောတပတိဘုံ၌ပရိဒါယတိဝေဘုနာနောက်ထမာတာပိတရောအမိဘတို့အာဘုသိတဝါပန်ကြ၍ပပတိတဝါရှင်ယဟံပြု၍အရဟတံပတ္တယဟံတာဖြစ်သို့ရောက်တယ်အာသောငါရှင်တို့ ဧဝံဤနည်းဖြင့်သာကုမာရိကာထောအမျိုးအောင်သမီးသည်အထာကဝေတိကမိမိအကျိုးဒီပါကိုရှာမိတတ်ပေ၏ဣတိဧတုဘိက္ခုယံတော်တို့သည်အဝါဆုံးဆွေးနေပြောဆိုနေကြလေကုန်၏အေယံတော်တွေပြောတဲ့စကားနားထောင်ကြည့်အမျိုးကောင်းသမီးကလေးတယောက်အရှင်သာရိပုတ္တရာအရှင်မမောက္ကရံတို့ရဲ့တရား နာပြီးတော့ကသောတာပန်ဖြစ်တယ်တရားနာယုံနဲ့တော့သောတာပန်မဖြစ်ဘူးတရားနာတယ်ဆိုတာသင်တာပဲအရှင်သာရိပုတ္တရာရှင်မမောက္ခလန်တို့ကကျင့်ဤသင်ပေးတဲ့ထိုအမျိုးကောင်သမီးကလေးကနာထောင်ပြီးတော့သင်ယူတယ်သင်ပေးသင်ယူတာပရိယတ္တိသာသနာသင်ပေးသင်ယူတာဘာသာသနာအဲဆိုရအောင်သင်ပေးသင်ယူတာကသင်ပေးသင်ယူတာ ပရိယတ္တိသာသနာအထုံနီးကျင့်ဤကိုပင်ပေသင်ယူတာကပရိယတ္တိသာသနာအဲချုပ်ပြီးပြောလိုက်တော့သင်တာဘာသာသနာလဲပရိယတ္တိသာသနာသင်ပြီးရင်ကျင့်ရမှာသင်ပြီးရင်ဘာလုပ်ရမလဲသင်ပြီးလို့ကျင့်တာက ပฏิပတ်တိသာသနာသင်ပြီးရင်မလုပ်ရမယ်။ဩကျင့်နည်းတွေသင်ပြီးလို့တတ်သွားပြီဆိုရင်ကျင့်ရမှာပေါ့ကျင့်တာဘာသာသနာလဲပฏิပတ်တိသာသနာဟောပရိယတ်တိသာသနာပฏิပတ်တိသာသနာနားလည်သွားပြီနော်။ကျင့်နည်းတွေသင်နားလည်ပြီးတဲ့အခါကျင့်တော့မသိဘူးလား။ကျင့်ရင်သိတယ်။ကျင့်ရင်ကျင့်ရင် သိရာကပတိဝေရသာသနာမကျင့်မဲနဲ့သိတာကိုပฏิဝေရသာသနာမခေါ်ဘူးကျင့်ရင်ကျင့်ရင်သိတာကိုမှဘာသာသနာပฏิဝေရသာသနာဟောပရိယတ္တိသာသနာပฏิပတ္တိသာသနာပฏิဝေရသာသနာနားလည်ပြီနော်မှန်ပါဗျာသင်ပရိယတ္တိကျင့်ပฏิပတ္တိသိပฏิဝေရသင်ကျင့်သိ ဗမာလိုရှင်းရှင်းကလေးပြောလိုက်တော့သင်ပြင့်သည်နော်ပါဠိသာနှောလိုက်တဲ့အခါကျတော့ပရိယတ္တိသာသနာပฏิပတ်တိသာသနာပฏิပိယသာသနာတဲ့အဲ့ဒီအမျိုးကောင်းသမီးကလေးဟာဘာကြောင့်အရှင်သာရိပုတ္တရာအရှင်မမောက္ကလန်တို့ကိုအိမ်မှာပြင့်တင်ပြီးတော့အလူအတန်းပြုတ်လုပ်ပြီးတရားနာကျင့်နိုင်တယ်လေအကြောင်းထားရမယ်ကရာဝါသောဘုဂိသောလူလျာအင်မတန်ဘုဂိတာများတယ် အိမ်အောင်မရှိတဲ့အပြိုကြီးလူတို့ကြီးတွေတောင်ဘုဂိတာများပြီဆိုတော့အိမ်အောင်ချင်းပိုးပြီးဘုဂိတာများတာပေါ့ဒေတာဝတိမြို့သူမိခလေးဟာအိမ်အောင်ရှင်အရှင်သာရိပုတ္တရာအရှင်မမောက္ကလန်တို့နဲ့ဒီမိခလေးရဲ့မိဘတွေနဲ့ရင်းနှီးတယ်တဲ့အရှင်သာရိပုတ္တရာရဲ့တပည့်အရှင်မမောက္ကလန်ရဲ့တပည့်ဒကာဒကမတွေရဲ့သမီးငယ်ကလေး အရွယ်ရောက်တဲ့အခါကျတော့တင့်တော်တဲ့အမျိုးသားနဲ့ထိမ်းမြလက်ချက်အိမ်တော်ပြီးကြ။အော်ခင်မောနယ်တဲ့ယောက်ျားကသူ့ပေါ်မှာစိတ်ပြည့်ပြည့်ဝဝမရှိဘူးတဲ့။စိတ်ပြည့်ပြည့်ဝဝမရှိဘူးဆိုတော့တခြားအသက်ရှားနေတာပေါ့။ရိပ်မိတယ်နော်။မိမိရဲ့ဇနီးအပေါ်မှာလင်ယောက်ျားကစိတ်အပြည့်အဝမရှိတော့တခြားရှားနေတယ်။ရှားနေမှသိတယ်ဒီမိန်းကလေးက။ အေးလေရှာခြင်းလေးရှာပေါ့အေးအေးပဲငါကယုမတိုင်းငါအပေါ်မှာစိတ်မလည်လို့သူတခြားရှာနေရင်ငါမှာလွတ်လပ်တဲ့အချိန်တွေအများကြီးရတယ်သူ့အတွက်ဘာမှလုပ်ပေးစရာမလိုအဲ့တော့ရလာတဲ့အချိန်တန်ဖိုးကိုငါထိုက်ထိုက်တန်တာအကျိုးရှိအောင်အသုံးချမယ်ဟော အဲ့ဒီဆုံးဖြတ်ချက်နဲ့အရှင်သာရိပုတ္တရာအရှင်မမကလံအမိဖီကိုပေါ်တဲ့ဆရာတော်ဘုရားကြီးတွေအိမ်မှာပင်းကြာကြာနာနာချက်ပြုတ်ကျွေးမွေးဆက်ကအာသိင်ကြီးနေပြီတရားနာဘာသာသနာလဲပရိယတိသာသနာကျင်းဤတွေသင်ပေးရှာတယ်ရှင်သာရိပုတ္တရာရှင်မကလံတို့ကကျင်းဤတွေသင်ပေးတော့ဤတွေသိသွားပြီနားလည်သွားပြီ ယင်းဤရင်နားလဲလို့ရှိရင်ထိုပုဂ္ဂိုလ်မှာပါရိယတ္တိသာသနာတော်ကြီးတည်ပြီးရှိပြီလို့ခေါ်တယ်မှန်လားအိမ်မုကိစ္စအင်မတန်နဲပါသွားတာသူ့ယောက်ျားကသူ့အပေါ်မှာမကျင်နာဘူးအဲမကျင်နာအသိရှာနေတဲ့အခါကျတော့ခြင်းသိနဲ့မိတ်တယ်သူကျင်မှငါကျင်မယ်သူကငါကိုမကျင်ရင်ငါကလည်းသူ့ကိုမကျင်ဘူးငါအမြတ်ထုတ်မယ်ဆရာတော်ဘုရားတွေဒီမှာ တရားကျင့်နေအထုံနေပင်ယူပြီထိုမိန်းကလေးရဲ့စိတ်ပရိယတ္တိသာရဏာယီတီးလို့ဟဲ့ဆရာတော်ဘုရားကြီးတဲ့အိမ်ပြန်အဲကြောင်းပြန်ကြွသူကအိမ်မှာကြံခဲ့အိမ်မှာကြံခဲ့တယောက်သေးလေအိမ်ကြီးတစ်လုံးနဲ့တိတ်တိတ်ဆိတ်ဆိတ်ပေါ့တရားကျင့်တယ်ကျင့်တာကဘာသာသနာလဲပฏิပတိသာသနာအမျိုးကောင်းသမီးကလေးခင်မွန်းနဲ့လျောင်ကြကိုယ်စီဦးမလဲဟိုတခြားအသိရှာနေတယ်ဆိုပြီးသိညစ်သလား နေယူသင့်သလားမယူသင့်ဘူးလားအဲဒါနေယူသင့်တယ်သို့သို့ဘူးဘာမှလုပ်မနေနဲ့သူကမှကိုယ်မကျင်တာပဲကိုယ်မကျင်တာလို့ရှိရင်ကိုကတရားရှာအောင်ရှာရမယ်ဒါဒါဓမ္မကိုကျုပ်ကိုစည်းဝါစစ်တာဒါနေယူရမယ်အဲအိမ်မှာတရားကျင့်နေနောက်နေ့ဆရာတော်ဘုရားကြီးတွေပြင့်နေဆုံးကတ်နေတပည့်တော်အိမ်မှာနေရင်တရားမှတ်တာဘယ်လိုဘယ်လိုမြင်တယ်ဘယ်လိုဘယ်လိုသိတယ်ဘုရားရှောက်တယ်ဟောကပြုတ်ပြင်ပေးတယ်အဲဆုံးကတ် သွန်စားပြီးသင်ပြီးပြုတ်ပြင်းပြီးပြီးတော့ဆရာတော်ဘုရားရေကြောင်းပြန်အိမ်မှာကျင့်အဲအဲ့ဒီလိုနဲ့ပဲပင်နဲ့ကျင့်တယ်သင်တယ်ကျင့်တယ်ကျင့်တယ်ရဲ့ကျင့်တဲ့အချိန်တွေများလာတော့သိတာပေါ့ဘာသိတယ်သစ္စာ၄ပါးကိုသိတာဆိုရအောင်သစ္စာ၄ပါးဟူသည်ကဒုက္ခသစ္စာဒုက္ခ သမုဒယသစ္စာနိရောဓသစ္စာမေဃသစ္စာသစ္စာဘယ်နှပါလဲငကိုအရှိကိုပိုင်ကဒုက္ခသစ္စာနဲ့သမုဒယသစ္စာဘဝကိုအမိဝမ်းကောင်တိန်ထဲမှာစလာတာဒုက္ခသစ္စာနဲ့သမုဒယသစ္စာဒီသစ္စာနှမျိုးနဲ့စလာတာကိုလဆင်လာအမိဝမ်းကောင်အောင်မိရှုတန်စင်ဖွားမြင်ပြီးတယ်ဒုက္ခသစ္စာသမုဒယသစ္စာဒါပဲရှိသေးတယ်သစ္စာလေးမှာစုံမလား မစုံသေးဘူးဘယ်မှာသစ္စာလေးမှာစုံတယ်မဟာသရိပဌံဝိပဿနာတရားအလုံးအထုံပြီးမှသင်္ဘောအပြည့်စုံပြီလိုင်မာကြီးရဲ့တန်တန်ကြွေးကြော်နှိုးဆော်တာဆောင်ဖို့မဟာသရိပဌံဝိပဿနာတရားအလုံးအထုံမှာမေဃသစ္စာနိရောဓသစ္စာကြံနေတဲ့သစ္စာနှမျိုးရရှိပိုင်ဆိုင်ပြီးမိမိဘဝမှာသစ္စာလေးပါစုံတာမှန်ရဲ့လားမှန်ပါဗျာဟာမျိုးကောင်းသားမျိုးကောင်းသမီးကလေးမှာ လင်လင်ပြစ်ခံရတဲ့မိန်းကလေးမှာအရှိကိုယ်ပိုင်ဒုက္ခသမုဒယသစ္စာနှစ်ပါးမျက်စိမှာပေါ်တယ်နားမှာပေါ်တယ်နှာခေါင်းမှာပေါ်တယ်ရှားမှာပေါ်တယ်ထိရင်ထိတဲ့နေရာအကုန်တကောလုံးမှာပေါ်တယ်စိတ်မှာပေါ်တယ်သစ္စာနှစ်ပါး6ဓာရအကြောင်းအလျော်စွာပေါ်တယ်အဲပေါ်လာတိုင်းပေါ်လာတိုင်းသောဒုက္ခသမုဒယယုံနံသစ္စာနှစ်ပါးရဲ့သဘာဝလက္ခဏာ သေတ္တလက္ခဏာတာဝိယလက္ခဏာတွေကိုသိအောင်ကျင့်နေကျင့်နေဆိုတာလွယ်လွယ်ပဲဗုဒ္ဓမြတ်စွာဘုရားမိဂရာဝုဗာမင်ပေါ်ရဲ့တောရကုံမှာမဟာတိတ်္ကရတရား၃ခုဝါသူလပြည့်နေညဓမ္မစကြာတရားဟောတယ်ဆိုတာဒုက္ခရောကောင်တတိပြီးတာမှန်ရဲ့လားအဲဒီဓမ္မစကြာတရားဟောတာဗုဒ္ဓမြတ်စွာဘုရားသင်ပေးတာကိုဏညာဝပါရိယမာနအာရတိတို့ကနားတော်အောင်ပြီးတော့သင်ယူတာအဲပြီးရင်ကျင့်ကြတာပဲ အဲဒီမှာဗုဒ္ဓမြတ်စွာဘုရားဟောတာဓမ္မစကြာတရားတော်နဲ့ကျင့်ဤကျင့်ဤမြေတရားမြင်တော့ထင်ရှားတဲ့ယုံနဲ့သဘာဝလက္ခဏာသင်္ကရာလက္ခဏာသာမညလက္ခဏာတွေသိအောင် မြင်တယ်မြင်တယ်အတန်နဲ့စိတ်ကဆိုမလွယ်ဘူးလားစေကုံသာပသနာတိရူပိသာပသနာတိပါဠိတွေရော့နေရင်အချိန်ကြာမှာတော့လို့အဲဒီပါဠိတော်အရာမြန်မာပြန်လိုက်တော့ မြေတော့တင်ကြတဲ့ယုတ်တရားနံတရားတွေရဲ့တဘာဝသင်္ကတသာမညာလက္ခဏာအရှိအမှန်တိုင်းသိအောင်မြင်နေမြင်နေအတန်တိတ်စိတ်ကဆိုရတော့တင်ကြတဲ့ဒုက္ခသမုဒယသစ္စာယုတ်နံတရားတွေရဲ့အမှန်အရှိအတိအကျသိအောင်ကြားတယ်ကြားတယ်အတန်တိတ်စိတ်ကဆိုမွေးတော့နံတော့တင်ကြတဲ့ယုတ်နံဒုက္ခသစ္စာတရားတွေရဲ့အမှန်ရှိအတိအကျသိအောင်မွေးတယ်နံတယ်အတန်တိတ်စိတ်ကဆို စသောတုံချိုခြင်းစမှခါငံသိပြီးတော့ထင်ရှားတဲ့ဒုက္ခသမုဒယသစ္စာယုံနံတရားတွေအမှန်ရှိအတိအကျသိအောင်ချိုရဲခြင်းနဲ့ငန်းနဲ့ဖန်နဲ့စတဲ့စသည်အတန်တိတ်စိတ်ကအထိုးကိုယ်ထဲမှာပူနွေးအေးချိန်ဖောင်းပိန်အောင်နာထုံခြင်းရစသည်ဖြင့်ဖြစ်ပေါ်ထင်ရှားတဲ့ဒုက္ခသမုဒယသစ္စာယုံနံတရားတွေအမှန်ရှိကိုအတိအကျသိအောင် ရတဲ့အောင်နဲ့ပူတဲ့နွေးတဲ့ချိန်နဲ့ အေးတယ်ထုံတယ်ကျင်တယ်အောင်းတယ်ပိန်တယ်စသည်အတန်နဲ့စိတ်ကားဆိုကွေးပြီးဆန့်ပြီးထိုင်ပြီးထားပြီးစောင်းပြီးတဲ့ပြီးလှမ်းပြီးသွားပြီးငုံပြီးငေါ့မော့ပြီးထင်ရတဲ့ယုတ်တရားနံတရားတွေအမှန်ရှိအတိအကျသိအောင်ကွေးတယ်ဆန့်တယ်ငုံတယ်မော့တယ်ညာလန့်တယ်ပိန်လန့်တယ်ထိုင်တယ်ထားတယ်စသည်အတန်နဲ့စိတ်ကားဆိုကြည်ညိုပြီးအာရပြီးဝမ်းသာပြီး စိတ်ဆိုပြီးစိတ်ပြင်းပြီးအိတ်ချင်းပြီးပြင်းပြီးထင်ရှားတဲ့ယုံတရားနံတရားဒုက္ခသမုဒယသစ္စာတရားတို့ရဲ့အမှန်အရှိအတိအကျသိအောင်ကြီးညိုရအားရဝမ်းသာရပြင်းနေစိတ်ပြင်းအိတ်ချင်းနဲ့ယုံနေစသည်အတဏိစိတ်ကဆုံးဒါမဲ့မိဂရာဝုဗုဒ္ဓမြတ်စွာဘုရားသင်ပေးတဲ့နေ့လေမိဂရာဝုမှာဗုဒ္ဓမြတ်စွာဘုရားသင်ပေးတာဒီတိုင်းသင်ပေးတာ ပါရဝတိသောအဘဝါယောဝဏ္ဏကဏရတဘာနဲ့စိတ်စေတသိက်ယုတ်အဲ့ဒီအဲ့ဒီအမိဓမ္မအတန်နေပါလားမပါဘူးပါရလားဝဲကွဲတယ်မှဆန့်ဆန့်တယ်မှမြင်မြင်တယ်မှကြားကြားတယ်မှဒီလိုသင်ပေးတာယုတ်တဏ္ဍာပါရလားအနိစ္စဒုက္ခအနတ္တဖြစ်ဖြစ်ဒီပါလားမပါဘူးဘာသာမှမနှောဘူးရိုးရိုးလေးပဲ အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရပစ္စယဝိညာဏံသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ပရိစ္ဆေသမုပ္ပါဒံပါမလားမပါသေးဘူးအဲ့ဒီတော့ပရိစ္ဆေသမုပ္ပါလည်းမဟောသေးဘူးအဘိဓမ္မာလည်းမဟောသေးဘူးရိုးရိုးကလေးမြင်မြင်နဲ့မှကိုယ်ကိုယ်နဲ့မှဆန့်ဆန့်နဲ့မှစဉ်းစားစဉ်းစားနဲ့မှငိုရင်ငိုခြင်းနဲ့မှရည်ခြင်းရည်ခြင်းနဲ့မှမယုံရင်မယုံမှုမယုံမှုမှရိုးရိုးလေးပါဠိဝါဟာရနဲ့သင်ပေးတာ အဲပါဠိဝါဒကိုခုမြန်မာဝါဒနဲ့ပြန်ပြီးဘုန်းကြီးကပြောနေတာအရသောစကားပဲဟုတ်လားအရသောစကားဆိုတော့ကလေးတွေကလင်လန့်မိတယ်မမိဘူးလားအဲလွယ်လွယ်ကလေးသင်ပေးတာအဲ့ဒါသင်ပေးတာကိုကောဏိညာဥပပါရိယမာနအသတိပုံနှံ9ရောက်နတ်တွေမြန်မာတွေကနားထောင်ပြီးသင်ယူတယ်သင်ပေးသင်ယူပရိယတ္တိသာသနာအခန်းပြီးသွားတဲ့အခါကျတော့ကျင့်ကြပြီကျင့်တော့ကောဏိညာပုံနာသိတာပဲသစ္စာလေးပါသိတယ် ဒုက္ခသမုဒယယုတ်နံသစ္စာတရားတွေရဲ့သဘာဝသေကတသမညာလက္ခဏာတွေကိုသိရနောက်နိဗ္ဗာန်និရောဓသစ္စာရဲ့တန်တိလက္ခဏာကိုသိတယ်သစ္စာလေးပါသိသွားပြီသစ္စာလေးပါသိတော့မြတ်စွာဘုရားကဗာမိတ်အညာတိဝဒဘောကောဏိညောအညာတိဝဒဘောကောဏိညောကောဏိညာကြီးသိသွားပြီမမိတ်ဘူးလား ဒီဓမ္မစကြာသုံးပါအင်ညာသိဗလာဘောကိုနေညောပါတယ်နော်အဲ့ဒါမြတ်စွာဘုရားကိုနေညာကြီးသိသွားပြီလို့ပြောတာသစ္စာလေးပါသိသွားတယ်ငကောကကိုနေညာတို့မှာဒုက္ခဒုက္ခသစ္စာနှစ်ပါးပဲကြည့်လိုက်တဲ့အခါကျတော့မှသိပြီးတော့ကမေဃနိရောဓသစ္စာနှစ်ပါးစိတ်ထဲမှာပေါ်လာတယ်ကိုနေညာကြီးဘဝသစ္စာလေးပါးပြည့်စုံသွားပြီမှန်ရဲ့လားအဲ့ဒါကြောင့်သင်ရမယ်ကျင့်ရမယ်ကျင့်ရင်သိကိုသိတယ်လို့ မိဂါကိုဝိပဿနာသင်တန်းလို့ခေါ်တယ်အဲ့ဒီမိဂါကိုဝိပဿနာသင်တန်းကိုဒီနေ့ဆွတ်အတူရှင်အမျိုးသမီးကလေးကိုအရှင်သာရိပုတ္တရာအရှင်မမောက္ကလဆရာတော်ဘုရားနှစ်ပါးသင်ပေးတာသင်ပေးတော့သူအိမ်မှာကျင့်တယ်ကျင့်တော့ဒုက္ခသစ္စာကိုလည်းသိတယ်သမုဒယသစ္စာကိုလည်းသိတယ်နိရောဓသစ္စာကိုလည်းသိတယ်မေဃသစ္စာကိုလည်းသိတယ်သစ္စာလေးပါးပြည့်စုံပြီအဲ့ဒီသစ္စာလေးပါးပြည့်စုံတော့သောတာပန်လို့ခေါ်တာ အဲ့ဒီမိန်းကလေးဟာအိမ်မှာနေရင်ဆွန်ကြွေးပြီးသင်ပေးတဲ့အတိုင်းကျင့်တာဓမ္မံသုတ်တဝသောတာပတိပရိပရိဋ္ဌာယအော်အိမ်မနေရင်သောတာပန်တော်ဖြစ်နေတယ်လင်းပြမှာကလေးလေအမလေးငါလင်းအချိန်မှမပြန်မလာဘူးရဲ့လို့ဘာမှစိတ်ပူမနေနဲ့တရားကျင့်တာကျင့်အမကျင့်ရင်လိုင်းပါသီလာခဲ့ကျင့်နည်းတွေသင်ပေးလိမ့်မယ်လိုင်းပါသီလာ စနစ်တကျမိဂရာဝိပဿနာသင်တန်းတုံ့မြင်တန်ကြလှိုင်ပါသေးကသင်ပေးနေတာမိဂရာဝမှာဗုဒ္ဓမြတ်စွာဘုရားသင်ပေးတာကကျင့်လို့ဖြစ်ရုံမျှကျင့်ခြင်းကလေးသင်ပေးတယ်မှန်ရလားအဲဗုဒ္ဓမြတ်စွာဘုရားသင်ပေးတဲ့အတိုင်းကျင့်တာနဲ့ဟောနေညာလည်းသိတယ်ဟာဒီကိုမာရိကဆိုတဲ့မိကလေးလည်းသိတယ်သင်ပေးတဲ့အတိုင်းကျင့်လို့ဒါဖြင့်ဒီနေ့မျက်မှောက်ကဲတို့သူသူငန်းငါတွေကအဲ့ဒီဗုဒ္ဓမြတ်စွာဘုရားမိဂရာဝမှာသင်ပေးတဲ့အတိုင်း သေရုပ်ပြီးတော့ကျင့်လို့ရှိရင်မသိနိုင်ဘူးလားသိနိုင်တယ်သိကျင့်သိသိရင်သောတာပန်ငရဲဒိဋ္ဌမိတ်တာအတုကအပယ်လေးပါးကလွတ်မြောက်မယ်တို့အိမ်ကကိုဟာကိုဘယ်နိုင်ထိုးပြီ၄နိုင်၅နိုင်ထိုးလို့တောင်ပြန်မလာသေးဘူးဘာမှတွဲပြီးတော့မျောနေကြမလို့ဘယ်လိုမှမလားအိမ်မှာကိုတယောက်တည်းကြင့်နေုံပဲမကောင်းဘူးလားအဲ့ဒါကိုကျိုးရှာတာတဲ့အကျိုးသိကွာ အဲ့ဒီမိန်းကလေးမှာသစ္စာလေးမှသိဘဝပြည့်စုံသွားပြီဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမိစ္ဆာသစ္စာသစ္စာလေးပါးလုံးသူ့ဘဝမှာပြည့်စုံသွားပြီပြည့်စုံတော့စိတ်တော်တော်ကြီးကိုသက်သာရရသွားတာပေါ့ကျင်နုလို့ဟောဖလားသမဘာဝင်စားတောက်တော်တာထင်ကြတဲ့ယုံနာဒီမြင့်မောက်ခင်အလိုရေပင်မာစီဆရာတော်ဘုရားကြီးမင်းဝန်စီတော်ဆရာတော်ဘုရားကြီးရဲ့နေ့ရအောင်နာပိညာကစားပြီးကျုံမှာဖလားသမဘာဝင်စားကိုစိတ်တည်းရတဲ့ဆက်ခါဆက်က 5မိနစ်ကြာဖြစ်မယ်မိနစ်20ကြာဖြစ်မယ်အဲဒီလိုဖြစ်နေရင်နိဗ္ဗာန်ဆိုတဲ့និရောဓသစ္စာကိုသိပြီးချမ်းသာနေတာအကျိတံအိမ်ပြန်မလာဘူးပြန်မလာဘူးလို့တမျောမျောတငိမ့်ငိမ့်နဲ့တွေးနေရင်စိတ်ချမ်းသာပါမလားအဲတွေးမနေနဲ့ဟောဒီမှာကျင့်နေတိုင်းကျင့်လာခြင်းချမ်းသာပြီဟောဒီမိန်းကလေးသိချမ်းသာနေတာသောတာပတိဗရိပဋိဌာယသောတာပန်ဖြစ်ပြီး ပြည့်ပြီအိမ်မှာနေသေးတာပဲသူနေ့စဉ်နေ့စဉ်ဆရာတော်တွေကိုပြင်ပြီးတော့ဆွံ့ကြွေတယ်တရားနာတယ်ကျင့်တယ်ဆွံ့ကြွေတယ်တရားနာတယ်အများကြီးပဲသူ့လင်သူ့ဘဝပြန်လဲနှုံးတို့သောတာပန်အဆင့်ရောက်ယုံနေတော့အိမ်တော်စိတ်ကမကုန်သေးဘူးသရဏအဆင့်ရောက်ယုံနေလေအိမ်တော်စိတ်ကမကုန်သေးဘူးအနာဂတ်အဆင့်ရောက်မှအိမ်တော်စိတ်ကုန်တာအခုသောတာပန်အဆင့်ဆိုတော့စိတ်တော့တက်တာရရပါတယ်ဒါပေမဲ့သူ့လင်ဟာသူ့အပေါ်ပြန်ပြီးစိတ်လဲလာဥမလားဒီလိုအတွေးတွေကရှိတယ်သူ့ဘက်က တာဝန်မကျေမှာသို့လို့ဟောမောင်ကဘယ်တော့မှကိုယ့်ဘက်ကပြန်စိတ်လဲမဲ့ပုံမပေါ်တော့ဘူးကဲဒီတိုင်းပဲငါအိမ်မနေလဲပူတာပဲငါကြောက်ဝင်သင်္ကန်းဝတ်တာကောင်းတယ်ကြောက်ဝင်ပြီးတော့ကသင်္ကန်းဝတ်မယ်မိန်းလေးကသုံးပြလိုက်တယ်သုံးပြပြီးတော့အမေဖေတွေကိုပန်ကြတယ်လင်းပန်ကြမလို့ဘူးခွင့်တောင်းကြမလို့ဘူး သူကတခြားနဲ့သွားပြီအဲအမေကြီးခွင့်တောင်းတယ်ဓမ္မရဲ့အိမ်ရဲ့အခြေအနေကဒီပုံဒီနည်းပဲအဲတော့ဓမ္မသူ့ကလူရောကမှာနေလဲပဲမထူးပါဘူးအိမ်မှာနေရင်တရားကျင့်တာလေးဓမ္မဘယ်လိုဘယ်လိုတွေသိတယ်ဆရာဘုရားကြီးတွေရှောက်ကြည့်တော့ဓမ္မဘယ်အဆင့်ဘယ်အခြေအနေလို့မိန့်ကြတယ်အဲတော့ဓမ္မလွတ်လွတ်လပ်လပ်တရားကျင့်အောင်တောင်းသွားပြီးတော့သင်္ကန်းဝတ်ခြင်းတယ် အမိဖေဒီမှာတိုင်တယ်ဘုဏ္ဏနောက်ထာတဖန်မာတာပြီးတော့အမိဖတော်အာပုစိတ်တော်ပန်ကြပြည့်ပဲအမိဖေဒီကိုပန်ကြပြီးတော့ဒီမိန်းကလေးကမိဘရဲ့ခွင့်ပြုချက်နဲ့ကြောင်းဝင်ပြီးတော့သင်္ကန်းဝတ်လိုက်တယ်ဘိက္ခုနီဆိုတော့အမျိုးသမီးဘုန်းကြီးဖြစ်သွားပြီလူဘဝကသောတာပန်သောတာပန်အမျိုးသမီးကလေးသင်္ကန်းဝတ်ပြီးတော့ယဟန်ဘဝနဲ့ အိမ်လေးလျှောက်ဆုံးခံရတယ်ရှင်းမှာအမျိုးသမီးဘုန်းကြီးတွေဒီနေ့မြင့်မောက်ကအမျိုးသားဘုန်းကြီးတွေလိုပဲသပိတ်ပါပြီဆင်ရင်ထုံးဖွဲ့မှုကလည်းဒီနေ့မြင့်မောက်ကအမျိုးသားဘုန်းကြီးတွေရဲ့ဆင်ရင်ထုံးဖွဲ့မှုဘောပုံစီပုံတိုင်းပဲအမျိုးသမီးဘုန်းကြီးတွေမှာရင်စည်းအတွင်းကပါတယ်ဒါပဲအဲ့ဒီပုံစံနဲ့အိမ်စဉ်လက်ဆုံးခံဗုဒ္ဓမြတ်စွာဘုရားထံတော်မှာသောမုတ်တာကအရှင်မြတ်ကြီးရဲ့ထံတော်မှာတရားနာသင်ကျင့် အဲဒီလိုနဲ့တုံးလိုက်တာသက္ကရာကံဆင့်ရောက်တယ်သက္ကရာကံအဲနောက်တပြည့်ပြည့်ကျင့်တာကျင်းကျင်းနဲ့သိပြီးအနာကံဆင့်ရောက်တယ်ဟောနောက်ကြတော့အရဟတံပတ္တာယဟန္တာတောင်ဖြစ်သွားတယ်အမိုက်လေးကရွှေဖြစ်အရှုံးလေးကအမြတ်ပေါ်တဲ့မကောင်းဘူးလားဟုတ်ပါဗျာကိုယ်လည်းယောက်ျားကိုယ်မှမကျင်မဲ့ကို အဲ့မကျင်းတော့ကိုယ်မှာအကျိုးအမြတ်ရအောင်လုပ်တာကိုကျိုးရှာတဲ့ဒါကိုကျိုးရှာတဲ့မိမ့်မမြတ်တရားတော်လို့တရားအမိပေးထားဘယ်တိကိုကျိုးရှာလို့အမြတ်တွေရသွားတယ်လေအရဟတမညာအရဟတဘောညာဆိုရဲ့အဆင့်အမြင့်ဆုံးမတရားဖို့တရားရပြီးတော့ကိလေသာကုန်ငြိမ့်ပြီလောဘကိလေသာလည်းမရှိမောဟကိလေသာလည်းမရှိ ကိတာအာကုသမှန်လားမြအကုန်ဘယ်တော့မှဖြစ်ပေါ်ဝင်မရအောင်ငြိမ့်သွားပြီအဲ့ဒါကြောင့်သူယဟန္တာလို့ခေါ်တာယဟန္တာစဉ်ရောက်ပြီဆိုတော့မယတိသံပိတာသူရကေအပေလေးပါလူဘဝနဘဝဗြဟ္မာဘဝဆိုတဲ့ဘဝဆင်းရဲတွေကုန်သွားပြီခေနဂတိပฏิတန်နေမနေရတော့ဘူးတဲ့အဇာတိပฏิတန်နေနေခြင်းမရှိတော့နိဗ္ဗာန်နိဗ္ဗာန် နိဗ္ဗာန်အပြတ်ရောက်ပြီယဟန္တာဖြစ်ပြီမကောင်းဘူးလားအဲဒီလောက်အထိကိုကျိုးရှာတတ်တဲ့မိန်းကလေးဒီအကြောင်းကိုတရားသဘင်မှာဗုဒ္ဓမြတ်စွာဘုရားကြွကနေယဟန္တာရှင်မြတ်တွေကဆွေးနွေးပြီးတော့ကအံ့ဩချီးကျူးနေကြတာတိတ်တော်တဲ့မိန်းကလေးတခြားတခြားမိန်းကလေးတွေဒီလိုဘယ်ဟုတ်မလို့သူတို့အိမ်သားမိုက်ခင်မောင်းတယ်လေယောက်ျား စိတ်ကနေတဲ့ဆိုရန်တွေ့တာရန်လုပ်တာဒီမိန်းကလေးကလည်းယောက်ျားဘာမှရန်မလုပ်ဘူးသူယောက်ျားမဘာမှမတိုင်ဘူးအမေတို့အဖေတို့အတော်တို့ဦးကြီးတို့ရဲ့သားကြည့်ပြီးတော့ဆုံးမပါအောင်ဘာဘာဘာဘာမှမတိုင်မတော်ဘူးအခုမှသူအကျိုးအမြတ်ရှာတာဒီကံအိမ်မှာတော့သောတာပန်ဆင်းရောက်တယ်သူကိုရိုးရှာတာသောတာပန်ဆင်းရောက်တော့အပေလေးမှာစီးရည်တွေကုန်တာပေါ့အဲနောက်ဆိုသင်္ကန်းဝေါ်ပြီးကျင်းလိုက်တာ ဉာဏ်ရာချင်းရောက်တဲ့ဒီသစ္စာလေးပါသိပြီးဘဝပြည့်စုံသွားတာဟာတန်လျာဆင်းရဲတွေကိုမြောက်ဖို့ဟုတ်တယ်သိတော်တဲ့မိန်းကလေးအဲ့ဒီလိုတရားသမင်မှစုယုံမိတဲ့ယဟန်တော်အရှင်မြတ်တွေကခြေကျိုးစကားပြောကြနေတဲ့အချိန်ဗုဒ္ဓမြတ်စွာဘုရားရောက်လာတယ်။အေးငါဘုရားရောက်ခါနီဘာစကားတွေပြောပြီးသက္ကသပြတ်သွားကြတာတော့ဗုဒ္ဓမြတ်စွာဘုရားကမေးမေးတော့ပြန်ပြီးတော့ရှောက်ထားတယ်။ အဲ့ဒါဗုဒ္ဓမြတ်စွာဘုရားကနဘိခဝေဣဒနေဝေသောကုလဒိတာအဒကဝေတိကပုဗ္ဗေပိအဒကဝေတိကယေဝအမေဒီမိန်းကလေးဟာအခုဘဝမှာသာလေယောက်ျားမိမိကိုစိန်ကားလို့ကိုတို့အမြတ်ရှာတာမဟုတ်သေးဘူး။ဟိုးရှင်းတော့ကလည်းရှာခဲ့ဘူးတဲ့။မြတ်စွာဘုရားကမိတ်တယ် မြတ်စွာဘုရားရဲ့ဉာဏ်တော်စွမ်းရည်ဟာဘလောက်ထက်မြက်သလဲတရက်တဲ့ကလေးဒီအကြောင်းကြားလိုက်တာနဲ့အရိယဖြစ်စဉ်စိတ်ထဲမှာချက်ချင်းကိုပေါ်လာတာဒါကြောင့်မလို့မြတ်စွာဘုရားပြောနေတာပါမဲခုမှဒီမိန်းကလေးလျောက်ကြစိန်ကားလို့ကိုကျိုးရှာတတ်တာမဟုတ်သေးဘူးကွရှေးတုန်းကလည်းကိုကျိုးရှာခဲ့ဘူးတဲ့ဒီလိုမိတ်တာ အဲ့တော့ယဟန်တော်ရှင်မြတ်မြတ်ကအတိတ်ဇာကြောင့်ပြန်ပြောင်းပြီးတော့မိန်ကြတော်မူပါဘုရားတရားတောင်းတယ်ဇလန်းကလေးနားထောင်ခြင်းလို့ဇလန်းကလေးနားထောင်ခြင်းလို့တရားတောင်းတဲ့အခါကျတော့ဗုဒ္ဓမြတ်စွာဘုရားကအတိတေပါရဏတိယံဗျမရတေရိသံကာရင်တေဟိုးအတိတ်တစ်ချိန်ကပေါ့ပါရဏတိဆိုတဲ့နိုင်ငံကြီးမှာဗျမရမင်းကြီးနတ်ဆန်တော်မူတဲ့ကွယ်မှန်လားပါဘုရားဘောယဟန်တော်တွေကအဲ့ဒီချိန်ဗျမရမင်းကြီးမှာသားတော်တစ်ပါးဖွားမြင် ဟောသားတော်ကိုလည်းပြမရတလို့အမိပေးပြမရအိရှိမင်းသားကလေးရဲ့အချိုအရံနေမြင်ရတော့ဖခင်ပြမရမင်းကြီးကစိတ်ထဲမှာမကြည်လင်ဟင်းငါထိနှံစီတဲ့လူရင်လူနိုင်တယ်သူ့မှာအင်းအဘူကြီးပိတ်တာမနေဘူးအဲ့တော့ငါသားတော်အိရှိကုမာရတော့ရနှင်းမှဖြစ်မယ်ဖခင်ပြမရမင်းကြီးရဲ့စိတ်ထဲမှာအတို့ရဲ့ကြံပေါ်ပြီးသားတော်ကောသားတော် ငါခမဲတော်နတ်ရွာမဆန်မီတင့်တော်တဲ့တောအရသွားနေကြီးငါခမဲတော်နတ်ရွာဆံမတိုင်းတော်ပြီးတော့ပြန်လာပြီးတော့ထီးနန်းသို့အုပ်မင်းလုပ်ပြီးရောနင်လိုက်တယ်ကြီးနေနံခလိုက်တာဒါချိုးချိုးသာသာပဲဟောသားကောင်းသားကောင်းစိတ်ကောင်းနှလုံးကောင်းရှိတဲ့သားဆိုတော့ဖခင်တကနားထောင်တယ်ဘာမှမကြည်မလင်မကြည်မနဲ့မတုံ့ပြန်ဘူးကောင်းလာပါပြီခမဲတော်ဘုရားဆိုပြောရဲသွားတာပဲ အဲ့ပါတော့သူအိရှိမိဗျာအတိတာဘူးဆိုတာပါသွားတယ်ဇနီးမောင်နှံနှစ်ယောက်တည်းဟိမန္တာတော်ကိုသွားတယ်ဟိမန္တာတော်ထဲမှာသိရမှုဇယက်ကလေးကိုအားကိုကိုဖန်တီးပြီးတော့ဇနီးမောင်နှံလင်မယားနှစ်ယောက်နေကြတာပေါ့အသားရအသားအသားမရတည်တည်ရွက်ရှားဖွေစားတောင်နေကြတယ် အဲ့ဒီထေခါဒေါရမနေရင်နေရင်နဲ့ကိန်းနေဆိုတဲ့တတဝတဥကိုယမရအိရှိမင်းသားကမြင်တဲ့အခါအဲ့ဒီကိန်းဒီမအပေါ်မှာမေတ္တာတွေပွားတယ်လူမင်းသားကိန်းဒီမြင်လို့မေတ္တာတွေပွားတော့ကိန်းဒီနောက်တကောက်ကောက်လိုက်တာပေါ့အဲ့ဒီမှာအတိတာကိုမင်းသမီးကစဉ်းစားတယ်အင်းဒီမင်းသား လက်ပြင်နာတေဝထင်ဆိုပြီးငါအမိမနဲ့နိုင်ငံကြီးစွန့်သူ့နောက်လိုက်လာတယ်။ခိုင်တော်တယ်မှာတို့ပဲရှိတယ်။အိုးပဲနာကဆရာရည်သေးကြီးရှိတယ်။ဒါပဲတော်တယ်မှာအဲငါအပေါ်မှာမကျင်ဘူး။ငါကမငဲ့ဘူး။နောက်တန်အသစ်မြင်တဲ့ကိန်းနေကြီးကိုသူခင်းနေပြီချစ်နေပြီ။ဒါလေသူ့ဘဝသူ့အကြောင်းဘယ်လိုပဲနေနေငါငါအတွက်အမျက်ရှာမှာပဲ။ဟော အတိတ်တဘုမင်းသမီးတွေကသူ့အတွက်အမျက်ရှာမဲတဲ့ဆရာရသေးရည်သွားပြီးတော့ဆရာရသေးရည်ဘုရားဘုရားတပည့်တော်ရဲ့လင်းတော်မှာဗေမရတကုမာရကတော့ကိန်းကြီးမဲမြင်ပြီးတော့လိုက်သွားလေရဲ့အဲဘုရားတပည့်တော်မဆုံးရှုံးအောင်တရားသင်ပေးတော်မူပါသူတို့ခင်မှာတရားက အခုခေတ်လို့မိုက်တဲ့ဘိုးရောက်နိဗ္ဗာန်ပေါ့ဒီမရှိဘူးအမြမအမြင်ရောက်နေတဲ့အထိတော့ရှိတယ်အဲဆရာကြီးကြီးကကတိုက်သမထရှုနည်းတွေသင်ပေးတာအဲ့ဒီမင်းသမီးလေးကိုဆရာကြီးကြီးသင်ပေးတဲ့အတိုင်းကျင့်တယ်ကတိုက်ဆယ်မျိုးဆိုတာရှိတယ်ပထဝီကတိနံအာပောကတိနံတေဇောကတိနံမြေကတိုင်းရေကတိုင်းမိကတိုင်းဆိုတာတွေရှိတယ်အဲကတိုင်းသမထတွေရှုလို့ဇန်တွေရ အဲဇန်သမာဓိရှင်းမျိုးရတော့အဲ့ဒီဇန်တွေကိုအစဉ်တိုင်းခါတဲ့ထက်ခါတဲ့လေလက်ကျင်တာဝင်စားတာအဝင်စားတော့အဘိညာဉ်ဆိုတဲ့အတိတုပေါ်လာရောအဘိညာဉ်အတိတုပေါ်လာတဲ့အခါကျတော့ကောင်းငင်ပြန်နိုင်တယ်မြေကြီးတဲ့ငေါဝင်သွားနိုင်တဲ့ပုံစံအမျိုးမျိုးဖန်ဆိုင်နိုင်တဲ့ဟိုအဝေးကြီးကအတန်ကြားတဲ့ဟိုအဝေးကြီးမှာရှိနေတဲ့သေးသေးဖွဲဖွဲကြည့်စရာမြင်စရာတွေမြင်နိုင်တယ်။ကဲမိမပြင်မယ်လို့ လေရင်မပါဒုံးပြန်မသိပဲနဲ့မိုးပေါ်သွားနိုင်တယ်အဲမိုးပေါ်သွားရင်လည်းကျင့်နည်းတွေဟိုတုန်းကလည်းရှိဒီနည်းလည်းရှိတာပဲမကျင့်ကြဘူးဒါတမရအကျင့်ခေါ်တယ်အဲလေရီဆရာတော်ဘုရားကြီးကအဘိညာဉ်စွန့်အင်းနဲ့ပြည့်စုံတဲ့အထိပေါက်မြောက်ရေးအတွက်သမထအကျင့်ကိုကျင့်တော်မယ်ဆိုရင်လူသူမနည်းတဲ့ဟိုးတောကြီးတဲ့သွားပြီးကျင့်မှအောင်မြင်နိုင်တယ်အဲသူတို့မှလူသူမနည်းတဲ့တောကြီးတဲ့မှာပဲ အမြင်အာယုံကိလေသာတိုးဝစေနေတဲ့အမြင်အာယုံသူတို့တော့ရမှာမရှိဘူးကိလေသာတိုးဝစေနေတဲ့အကြအာယုံသူတို့တော့ရမှာမရှိဘူးအနတ်အာယုံသူတို့တော့ရမှာမရှိဘူးကိလေသာတိုးဝစေနေတဲ့အရာသာအာယုံဟောသူတို့တော့ရမှာတတိတေရွယ်သူတို့လက်လန်းမိတဲ့တတိတေရွယ်ဒါတော့ပဲရှိတယ်ဒီတဲ့ပိုးပြီးတော့ထူးမြတ်ကောင်းမွန်ကိလေသာတိုးဝစေနေတဲ့အရာသာမရှိဘူးအာအတွေ့အထိထုံတရားယုံတရား နေစရာထိုင်စရာအဆောက်အဦဆိုကိလေသာတိုးပါနေတဲ့ဖွက်တာပါအာယုံသူတို့တော့ရမှာမရှိဘူးအဘာဝလျောက်ကျွေးကြတဲ့တိရတိကျိုးကြတဲ့တိတ်ကိုင်းတွေဝါးတွေအဲ့ဒါတွေစုယုံပြီးတော့မိုးလုံးလေးလုံးကလေးတယောက်သားနေသာယုံကလေးလှုပ်ထားတဲ့အဆောက်အဦတဲတရားဘာပဲခေါ်ခေါ်ဒါပဲရှိတယ်ကိလေသာတိုးပါနေနိုင်တဲ့အာယုံ၅ပါးတော်ရဲမှာပါချတယ်အဲ့တော့စိတ်ကလုံစုနေတာ အဲ့ဒီလိုကိလေသာအာယုန်တွေကင်းစိတ်တဲ့ကြောထဲမှာကြည့်ရင်မှာအဘိညာဉ်စွန့်အင်းနဲ့ပြည့်စုံပြီးကောင်းကင်မြန်မြေရှိုးတကုဇံနေနဲ့သမထပေါက်မြောက်အောင်မြင်အောင်ဆောင်ရွက်နိုင်တယ်။ဟောဝိပဿနာဉာဏ်သခန်းကတော့အိမ်မနေနဲ့ဖြစ်တယ်။ဟောသောတာကပြောတဲ့သာဝတိမြို့သူအိမ်မနေတရားကျင့်တာသောတာပန်အောင်ဖြစ်တယ်။ဒါလည်းဒီကြတော်ဖျက်ရဒါတွေထောက်ကြတာ။ ဝိပဿနာဉာဏ်သခန်းမိုက်တဲ့ဖို့ရောက်နိဗ္ဗာန်မှာအလုကတော့အိမ်မနေရင်လည်းဖြစ်တယ်တဲ့ပါဝတိယံကယောလူဦးရေ9ကလေးတန်ကလေးကပုသူဇင်9ကလေးကအရိယာသောတာပန်အရိယာတဂရကံအရိယာအနာကံအရိယာအဲ့ဒါတွေကိုထောက်တာပြီးတော့ပညာအလုတ်ပညာသခန်းဉာဏ်သခန်းဝိပဿနာတရားအိမ်မနေရင်ကျင့်နိုင်တယ်တဲ့အိမ်မနေရင်ကျင့်နိုင်တယ်ဆိုတော့ကျင့်ဤသင်ဖို့ပဲလိုတာပေါ့ အဲဒါကြောင့်လှိုင်းမာစီလာခဲ့လို့ဘုန်းကြီးပြောနေတာကျင့်တယ်ဆိုတာဘယ်နေရာကျင့်ခြင်းအိမ်သာတဲ့လည်းကျင့်လို့ဖြစ်တယ်ဗုဒ္ဓမြတ်စွာဘုရားရဲ့မိဂရဝဝိပဿနာသင်တန်းဟာအိမ်သာတဲ့ရင်လည်းကျင့်လို့ဖြစ်တယ်တခြားအချိန်အလုံးမအားဘူးနေမကျင့်နဲ့အိမ်သာတဲ့ရင်တော့အားပြီမအားကြဘူးလားအားပါပြီအိမ်သာတဲ့ရင်အားပြီလေယုံမဲ့ပေါက်မဲ့အလုံးပဲရှိတော့တာပဲအဲယုံရဲ့ပေါက်တဲ့အခါကျင့်ပါတဲ့ ဥဇာရပတ္တဝကံမေတံပဒနာကာရီကျင်ကြီးစွန့်တဲ့အခါလဲရှုမှကျင့်ပါကျင်ငယ်စွန့်တဲ့အခါလဲရှုမှကျင့်ပါဘုရားမြတ်စွာဘုရားမိတ်ကြတာတဲ့မိဂရာဝဝိပဿနာသင်တန်းကျင်ကြီးစွန့်တော့ကျင်ကြီးဆိုတဲ့အေးအေးနဲ့သူ့ဆိုင်ရာလမ်းကြောင်းနဲ့ပော့ထိသွားတာအဲ့ဒီကယုတ်နံဒုက္ခသစ္စာတွေဖြစ်တာပဲတခါတလေဝန်းချုံနေတော့စမြင့်တွေဖြစ်ပြီးအစမြင့်တုံးတွေနဲ့ဆိုင်ရာ ဦးဆိုတဲ့လမ်းကြောင်းအစာဟောင်းအိမ်နဲ့ပော့လိုက်ပါတော့နာတယ်အခံခက်တယ်အဲနာတယ်အခံခက်တယ်ဆိုတာကာယကဒုက္ခဝေဒနာနံတရားပဲအဲတခါတခါအပူဇတ်တွေစမ်းလုံးအားကြီးလို့ပူပြီးတော့ဆင်းသွားတာအဲ့ဒါလေကာယကဒုက္ခဝေဒနာနံတရားအခံခက်တယ်ဟောယုတ်နံကျင်ကြီးဆိုရင်ကလည်းယုတ်နံအဲ့ဒီယုတ်နံဒုက္ခသစ္စာရဲ့သဘာဝလက္ခဏာသင်္ကတာလက္ခဏာတာမယလက္ခဏာဆိုတဲ့အမှန်အရှိအတိအကျသိအောင် စိတ်နဲ့စိုးစိုးဆိုင်ဆိုင်ခင်းပြီးပွက်သွားတာကလေးသိအောင်ယိုတယ်ယိုတယ်ယိုတယ်အပန်းနဲ့စိတ်နဲ့ကဆိုပြီးတော့ရှုမှတ်ပါအဲ့ဒါကျင့်တာပဲကျင်ငယ်သွန်းတဲ့ခါလေထိုနည်းတူပဲကျင်ငယ်ရေပူလို့တော့ပူပြီးတော့ဆင်းသွားတာအခါခက်တယ်အဲယုံနံအဲ့ဒါသိအောင်စိုးစိုးဆိုင်ဆိုင်ပေါက်တယ်ပေါက်တယ်ပေါက်တယ်အပန်းနဲ့စိတ်ကဆိုရှုမှတ်ပြီးတော့ကျင့်ပါဟောအိမ်သားလေးလည်းကျင့်လို့ဖြစ်တယ် မာနတိနာသာမြဲပါစေမိဂရာဝဝိပဿနာသင်တန်းတခြားအချိန်မှရင်အိမ်သာတက်တဲ့အချိန်ဖြစ်မှာသဘောကြလားအိမ်သာတက်တဲ့အချိန်ယိုတုံးပေါက်တုံးတောင်ကျင့်လို့ဖြစ်ပြီဆိုတော့တခြားအချိန်ဟောမဖြစ်ဘူးလားဟောအိမ်ရှင်မကြီးကျက်သွန်းလေးရင်ရှင်ပေါင်ရဲ့တည်ရင်အသားခုတ်ရင်လှုပ်ရှားသည်မြယုတ်နံကိုင်သည်မြယုတ်နံနေသည်မြယုတ်နံအဲဒီယုတ်နံဒုက္ခသစ္စာရဲ့ အမှန်ဤသိအောင်ကိုနားတဲ့အရာတော့အမြင်နာငယ်ကလေးနဲ့အတ္တနဲ့စိတ်ကဆိုးပြီးတော့ကျင့်စမ်းပါအောင်မြင်ပါလိမ့်မယ်အိမ်မနေရင်သာဝတိမြို့တွင်းကကိုမာရီဆိုတဲ့အမျိုးသမီးငယ်လို့အောင်မြင်ပါလိမ့်မယ်တဲ့အခုတောထဲမှာတောထဲမှာဟိမန္တာတောထဲမှာဗာရဏသီမြို့အိရှိမင်းသားရဲ့မိဖုရား ကြည်မွေးမိမလောင်လက်မွေးမိမလောင်ရွှေနန်းတော်မှာနေခဲ့တဲ့အမျိုးကောင်းသမီးကလေးလက်မျက်နှာတရားတင်တော်တဲ့လိုက်လာတဲ့လင်ကျမမင်းသားကကိန်ဒီမနောက်ရောက်သွားတော့ဟောဒီမှာဆရာရည်လေးကြီးတွေသွားပြီတန်ခကမ္မထန်ကျင့်တယ်ပေါင်းနေပြန်နေပြီရေကြီးတဲ့ငုတ်ဝင်သွားနိုင်ပြီအော်တကုတ်တန်နေအဘိညာဉ်နေနဲ့ဒီတော့မပိုးဘူးသူတို့ခေတ်ကအဲဒီအချိန်ခါ တရားပြည့်စုံပြီလို့ဆရာရည်သေးကြီးကပြောလိုက်တော့သူ့ရဲ့သိရမိုးဇယက်ကလေးကိုပြန်လာတဲ့အသိဓာတ်ကိုမင်းသမီးပြန်လာလို့ဇယက်ကလေးမှာရောက်တဲ့အချိန်မကြာမီလင်းတော်မှာမြမရတကုမာရအိမ်ရှိမင်းသားစိုက်တိုက်တိုက်နဲ့ပြန်လာတယ်။ဟုတ်ကိန်းကြီးမှဘယ်ရောက်သွားမှမသိဘူး။ကိန်းကြီးမှခြေရာပြောက်သွားပြီ။အဲနဲ့စိတ်တွေနဲ့ပြန်လာတော့ အတိတာဘုကမြင်တယ်ဇယထဲမှာမနေဘူးအတိတာဘုကဘယ်ရောက်သွားလဲအတိတာဘုတံအာဂိသန္တံဒိဋ္ဌဝအာဂိသန္တံကိဏယိမမမီလို့စိတ်ပြပြီးပြန်လာတဲ့တံပြမတတကုမာရံထိုပြမတအိရှိမင်းသားကိုဒိဋ္ဌဝမြင်၏ရှိသော အတိတာဘုအတိတာဘုအိရှိတံဒေဝီကတော်သည် ဝေဟာတံကောင်းကင်ဘုအပုဂ္ဂိတေတဝပြန်တဲ့၍မို့ဘောပြန်တဲ့သွားပြီတန်ကြီးသာလူရဲ့လူရဲ့ကိုဝိတ်အလေးချိန်ဘလောက်လေးတယ်လဲဆိုတာကိုကိုကိုနှိုင်းချိန်ကြည့်အဲ့ဒီအလေးချိန်လေးနေပြီမဲ့လို့ပေါ့ပေါ့ကလေးငှက်မြန်းပမာမိုးပေါ်ပြန်တက်သွားနိုင်အောင်စွန့်ဆောင်တဲ့ သမထဇံအဘိညာဉ်သွမ်းအင်စိတ်စိတ်တကုန်းနဲ့ပြန်တက်သွားတာမဏိဝန္နေပရမယညိုအစင်းနှင့်ပြည့်စုံသောကကနာတလေကောင်းငင်ပြင်း၌ခိတာရလျက်မဲကြည်သမှာစိတ်ကူးနဲ့မောကောင်းငင်ရဲ့အယောင်စင်းဟာပရမယညိုအယောင်စင်းလိုပဲပရမယညိုအယောင်စင်းရှိတဲ့မောကောင်းငင်မှာရပ်ပြီးတော့လေပြေကလေးကဝှေ့တော့သူ့ရဲ့ လုံကြီးအိမ်ကြီးစားကလေးတွေနေနောက်မှာလက်လက်လက်လက်လက်လက်လက်နဲ့နေမှာပေါ့။အိုးတစ်ပင်အမြင့်တောင်ထိပ်ပြန်မှာတက်ပြီးတော့လွှင့်ထားတဲ့အလံကလေးဓမ္မမုတ်ကားသွားတဲ့အခါကာကားဥမှာကားထိပ်မှာထောင်ထားတဲ့အလံကလေးရဲ့ပုံစံဆက်ပြက်လက်လက်ဆက်ပြက်လက်လက်နေမှာပေါ့။အဲဒီသူ့အဘိညာဉ်စိတ်ဆွမ်းအင်တကူကြောင့်သူ့လုံကြီးတွေကမြင်မကောင်းရှုမကောင်းတော့မဖြစ်ဘူး။အဲဒီဗရမယညိုအဆင်းအသွယ်ရှိတဲ့မောကောင်းငင်မှာရပ်ပြီးအေယဗုဒ္ဓအရှင်သာ တန်နေသားရအရှင်းသားကိုအကြောင်းပြုပြီးတော့မယကျွန်တော်မှမဣဒံဇာနာဒုက္ခလတ္တဟောဒီဇံချမ်းသာကိုရပြီတယ်မောဘကလည်းပြောရအဲ့လိုပါဏပါလိဘာသာရောမောဘမောကြည့်ရတယ်မောဘမောကြမယ်ငါမိမပါလားตาသွားပြီตาသွားပြီမိမလားဒီနေ့မိမတွေလည်းအဲ့ဒီလိုตาအောင်လုပ်ရင်ဖြစ်ပါတယ် ပြီးတော့ဆက်ပြီးပြောသေးတယ်မျိုးသမီးကသွားပြီးဝဋ္ဌာနိမကရဒီယံကံမောပြကမတယိဘောယံအပတိတန္တိကောခရစိဏံဝရေနုကံအေယဗုဒ္ဓအရှင်သာဒါဒီယခုတွမေဝအရှင်သာဒီပင်လေမမအကျွန်ုပ်အား ဣဒံဤဇံချမ်းသာကိုအကရရအောင်လုပ်ပေးတယ်အရှင်သာဓမ္မကိုဇံချမ်းသာရအောင်လုပ်ပေးတယ်တဲ့ဒါသွဲတဲ့နည်းနဲ့ပြောတာဟုတ်တယ်လေသူမကျင်လို့ဆောင်လွှဲသွားတဲ့အတွက်ကြောင့်ဆရာရဲ့သိကြီးစီကနေယူကျင့်လို့ဇံချမ်းသာတွေရကောင်းငင်ပြန်တက်နိုင်တာဒါမိုးဘောကနေပြောတာဘာသာကြောင့်ကမော့ပြီးကနားထောင်ရတယ်ငေးလို့အယံဗုဒ္ဓရှင်သာ တဤအရှင်ပါကိုမမအကျဉ်တို့ဤယံကာမောအကျဉ်ချင်းချင်းသည်ဗျာကမာကင်းပြလေပြီအရှင်သာဘောမှာချစ်တဲ့အချစ်တွေမရှိတော့ဘူးဘယ်လိုလုပ်ပြလိုက်လဲသမထစွန့်အင်းနဲ့ပယ်ရှားလိုက်တာသောတော်ကတော့စိတ်နာလို့ပေါ့လေခြင်းစိတ်နဲ့မိတ်တယ်သူချင်းမကိုချင်းပဲဆိုပြီးအဲအခုဆရာရဲ့ကြီးစီကနေရတော့အဲ့ဒီနီးနဲ့ကြင့်ပြီးတော့ကလင်ပေါ်မှာချစ်တဲ့အချစ်ဓာတ်တွေကို အပြတ်ရှင်းထားလိုက်တယ်တဲ့ဒါအရှင်းသားကိုမရှိတော့ဘူးတဲ့တောယံအပရိတန်တယောခရစိန်နံဝရိနုကခရစိန်နံလွှတ်တဲ့တဲ့နဲ့ပိုင်းပြတ်ထားတဲ့ရိနုကဧဝဆင်သွဲကြီးလိုပဲဆင်သွဲကတဲ့တဲ့နဲ့နှစ်ပိုင်းပိုင်းလိုက်တော့ဟိုဘက်အပိုင်းနဲ့ဒီဘက်အပိုင်းပြန်ဆက်လို့ဘယ်ရတော့မလဲအဲ့ဒီဥပမာအတိုင်းပဲ ကောယံအပရိတန်တိကောအရှင်ဘာအပေါ်မှာချစ်တဲ့အချစ်တဖန်ဆက်သက်တဲ့သဘောမရှိတော့ပြီပြန်ပြီးမချစ်တော့ဘူးတဲ့မင်းသားရဲ့အသေးနှလုံးကိုလန်ထက်တဲ့နဲ့ထိုးလိုက်တယ်လို့အမလေးပြကိုကျိုးနေပါဘောဆို ခွေးပြီးလဲသွားရောကဲဘယ်နဲ့ရှိတာဘောခွေးပြီးလဲသွားတယ်လဲပြီးငိုချင်းချသေးတယ်အတိရိသံအတိလောဘိနအတိလောဘမရိနာသာ ဧဝံဟာယတိအဓမ္မအဟံဝအတိတာဘူးယာအမလေးငါအတိတာဘူးမိမယလာလာကလေးမှာ ဆုံးရှုံးရသလိုဟောနိအတုမိမင်းကာမဂုဏ်အာယုန်နဲ့ပတ်သက်ပြီးလောဘအလိုကြီးတဲ့သူတိုင်းကိုကြိုးစည်းဝါဆုံးရှုံးရမှာအမှန်ပဲအဲဒီလိုချုံဝိုက်တာငိုပြီးတော့ကြံရစ်ခဲ့ရော အတိတာဘုမင်းသမီးကသွားပြီကောင်းကင်ကဇံရင်စည်းပြီးတော့တင့်တော်တဲ့နေရာသွားပြန်မလာတော့ဘူးအဲ့ဒီမင်းသားတကိုယ်တဲ့ညင်ညုံငုံကြီးပြီးကြံခဲ့ရတယ်အဲငါမှအလိုကြီးလို့အရနေတာအလိုကြီးလို့အရနေတာအဖေါ်မမီအတော်မတွေ့ဘာကြီးတော်လဲမမီထီရင်ပွဲလည်းမရောက်ငါမှတယောက်တည်းပြင်းချောက်ချောက်သွေးချောက်ချောက်နဲ့နေရတော့မှာပါလားအဲဒီလိုနဲ့သူဆွေနဲ့တော်ကခမဲတော်မင်းတရားကြီးနှက်ရွာမဆန်မချင်း တောထဲမှာပြင်းရည်ကြီးညင်းငုံငုံနဲ့နေရတာအဲခမဲတော့နတ်ရွာဆံပြီဆိုတဲ့တရင်ကြတော့မှနိုင်ငံပြန်ပြီးခင်းနှံအုပ်ဆုံးမင်းတို့ရတဲ့အတိတာဘူးအိရှိမိဘရနဲ့တော့ဒီတသက်တာမပေါင်းရတော့ဘူးဟောအတိတာဘူးဆိုတဲ့အိရှိမိဘရအမျိုးကောင်းသမီးကလေးကတော့ဒီဇံနဲ့ပဲသေးတော့မြမပြေသွားတယ်အားဒီမြမရမင်းကတော့နောက်ထပ် ဘယ်ပုံစံအကုသိုလ်တွေပွားကုသိုလ်တွေပွားဘယ်သွားတယ်ဆိုတာစာပေမှတ်တမ်းမှာတော့ဗုဒ္ဓမြတ်စွာဘုရားကဖော်မပြခဲ့ဘူးအဲနောက်ဗုဒ္ဓမြတ်စွာဘုရားကဒီစားကြောင်းဟောပြတာအေးဒီမင်းကလေးဟာအခုမှယန္တာဖြစ်တဲ့ဒီကိုကျိုးစည်းဝါရှာတာမဟုတ်သေးဘူးကွဟိုးရှင်းလုံးကလည်းဇန်အဘိညာဉ်တွေရတဲ့အထိလင်ကြောင်းပြုပြီးကိုကျိုးစည်းဝါရှာခဲ့တယ်ဇတ်တော်ကိုပေါင်းလိုက်တဲ့အခါကျတော့အခု ယဟနာဖြစ်တဲ့ဒီအကျိုးစီးပွားရှာခဲ့တဲ့အမျိုးကောင်းသမီးကလေးနဲ့သူရဲ့ခင်မွန်းတဲ့လျောက်ကြဟိုတဲ့ချိန်ကယမတကုမာရအရှင်မင်းသားနဲ့အတိတာဘူးမင်းသမီးဖြစ်ခဲ့တယ်။ငါဘုရားကတော့အတိတာဘူးမင်းသမီးကိုတမထကတိုင်းကမထမ်းပြတဲ့ဆရာယတိဖြစ်ခဲ့တယ်လို့ဒီလိုဇက်ကိုပေါင်းတယ်။အဲဒီမှာကောက်နှုတ်ချက်ကတော့ ဒီနေ့အမျိုးကောင်းသမီးတွေဟာတာဝတိမြို့သူအတိတာဘူးတစ်ဖြစ်လဲအမျိုးသမီးကလေးနေတူမိဂရာဝဝိပဿနာသင်တန်းကိုသေသေးချာချာယူပြီးအိမ်မှာနေရင်းနဲ့ကြင့်ရင်အဆင့်မြင့်မြင့်အပယ်လေးပါးဆင်းရဲကလွတ်အောင်တန်တရားဆင်းရဲကလွတ်အောင်စွမ်းဆောင်နိုင်ခွင့်ရှိတယ်ဒါကောင်းလို့ချက်ပဲ အဲဒီကောင်းထုတ်ချက်တိုင်းတိုင်းပါစီကိုရုံးပေရဲ့အနေ့တာမနေ့9နာရီကညနေ4နာရီလာပြီးတော့သင်ရတယ်အဲကြိုတင်တော့သင်ရင်ပေးရတယ်မိဂရာကိုဝိပဿနာသင်တန်းသင်ပြီးကျင့်လို့ကိုယ်နဲ့ညာဘာဗရိယမာနာအတုတိတို့တရက်စီဗုဒ္ဓဘာသာဝင်ဖြစ်ခဲ့တယ်မိဂရာကိုဝိပဿနာသင်တန်းသင်ကျင့်သိကြောင့်ဗုဒ္ဓဘာသာဥယျာဉ်တိုးတာတိုးတယ်အယော့မရှိဘူး ဒီနေ့ဗုဒ္ဓဘာသာဝင် အရေးအတွက်ကယော့နေတယ်တို့တော်ကောင်းတဲ့တိထားကြည့်ယော့နေတယ်ဘာဖြစ်လို့ယော့နေလဲအပေါက်ကြီး၃ပေါက်ရှိတယ်ဗုဒ္ဓဘာသာဝင်တွေထွက်ကြတယ်အပေါက်အဲ့ဒီအပေါက်ကြီး၃ပေါက်ကတပေါက်မဟုတ်တပေါက်ကထွက်ထွက်ကြသွားတာအဲ့ဒါကြောင့်ယော့တာဘာကြောင့်ထွက်ကြနေတယ်လဲမတင်လဲမတင်ဘူးကျင့်လဲမကျင့်ဘူးမသိဘူးမတင်မကျင့်မသိဗုဒ္ဓဘာသာဝင်အရေးအတွက်ဒီနေ့16သန်းကျော်ကျော်ရှိတယ် ဒီနေ့မြန်မာနိုင်ငံမှာလူဦးရေ32တန်းကျော်တယ်တဲ့72တန်းကိုဖယ်ထားလိုက်တန်း30ဗုဒ္ဓဘာသာဝင်ထားလိုက်ကို72တန်းကဗုဒ္ဓဘာသာဝင်မဟုတ်တာတွေပေါ့ဗုဒ္ဓဘာသာဝင်တန်း30ထဲမှာ16တန်းကျော်ကျော်ဟာသင်လည်းမသင်ဘူးမသင်တော့မကျင့်ရမကျင့်ရတော့ဘာမှမသိအဲဒီတဲကအပေါက်ကြီးသုံးပေါက်ဟိုအပေါက်မယူဒီအပေါက်ဒီအပေါက်မယူဟိုအပေါက်တပေါက်ပေါက်ယူစင်းနေတာဗုဒ္ဓဘာသာဝင်အရေးတွေရော့နေတယ်ဒါကြောင့်သင်ကျင့်သည့်မိဂရာဝိပဿနာသင်တန်းတောနံတောင်နံ 16သန်းကျော်ကျော်ဗုဒ္ဓဘာသာဝင်တွေရဲ့စိတ်ထဲကိုရောက်ဖို့ဒီနေ့အရေးကြီးနေတယ်အရေးကြီးနေတဲ့အတွက်အချိန်မရွေးအခါမရွေးရုပ်ဘယမဖြစ်စေရရှိဖြစ်စေလိုင်မာဒီမှာလာရောက်ပြီးမိဂရာဝဝိပဒနာသင်တန်းရုပ်မြင်သံကြားသင်တန်းကြီးတက်ပြီးတော့ကသေယူနိုင်တယ်ပြီးရင်အိမ်မှာကိုယ့်ဟာကိုယ်ကျင်းကျင်းရင်ငယ်စွန့်လုံးတောင်ကျင့်နိုင်ပြီလို့ပြောတာငါးပါးတိရတော့မြဲအောင်သေးဘယ်နေရာကျင့်ကျင့် လမ်းသွားရင်ညာလမ်းနဲ့ဘယ်လမ်းနဲ့ဆိုပြီးကြင့်ကြင့်ယထာသင်္ဘောလေးရင်ဖောင်စီးရင်ပဲကြင့်ကြင့်အချိန်မရွေးနေရာမရွေးကျင့်လို့ရတယ်။အော်ဒီမှာဇက်ကိုပေါင်းပြီးတော့နေုံဆွဲပေးပြီလေ။ဒီဇက်ထုတ်ခေါ်ပြီးဗုဒ္ဓမြတ်တော်ဗျာသစ္စာလေးပါမပြဘူး။တရားတရားဇက်တွေမှာသစ္စာလေးပါပြတယ်။ပြစရာမလိုလို့မပြတာတဲ့။အဲဇက်ပေါင်းပြီးပြီဆိုတော့တရားနာမည်က ကိုရိုးရှာတဲ့မိမမြတ်တရားတော်ကိုရိုးရှာတဲ့မိမမြတ်တရားတော်ကိုနေကုန်ထုတ်လိုက်ပြီးနေကုန်ထုတ်ပြီးတော့ခဏကျင့်ရအောင်ပဲမျက်ဒီမိတ်စိတ်ဝမ်းပိုင်ချမဆိုင်အပြင်မဲ့ရွေ့လောက်တာသိအောင် အတန်နဲ့စိတ်ကဖောင်းတယ်လို့ဆိုအတွင်းပဲရွေ့လောက်တာသိအောင်အတန်နဲ့စိတ်ကပိန်တယ်လို့ဆိုအောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဆိုလိုက်ဆိုလိုက်အတွင်းပြင်ရွေ့လောက်တာသိပါစေ အောင်းတဲ့မင်းနဲ့သိုးနေတာကိုပဲကျင့်တယ်လို့လည်းခေါ်တယ်ရှုတယ်လို့လည်းခေါ်တယ်မှတ်တယ်လို့လည်းခေါ်တယ်အဲရှုမှတ်ပြီးကျင့်ရတယ်အောင်းတဲ့ပိန်နဲ့ရှုမှတ်ပြီးကျင့်နေတော့ကိုယ်တည်းကကုရံလို့ရအဲ့ဒါချိန်တာစိတ်ကကျင်ညိုအားရကျင်တာဝန်တာစသည်တမျိုးမျိုးဖြစ်လာရင်ဟောဖြစ်လာတဲ့သဘောတရားယုတ်နံတို့ကိုအမှန်တိုင်းသိအောင်ကိုနားတဲ့အမိနာမဲနဲ့အတန်လေးစိတ်ကလိုက်ဆိုခြင်းပြီးရင်ဘောင်းနဲ့ပိန်နဲ့ပြန်ဆိုခြင်းကဲခဏကျင့်ကြစို့ ဟောင်းတယ်လို့အကျဉ်းမှတ်ရင်ဝန်းပိုက်အမြင်ပဲရွေ့လှုပ်သွားတာကိုသိအဲဒီအသိဟာမေတ္တရားပဲပုဗ္ဗဘာကမေကဖြစ်တာလို့ခေါ်တယ်လှုပ်သွားတာကိုသိလိုက်တဲ့ပုဗ္ဗဘာကမေတ္တရားပုဗ္ဗဘာကမေကသစ္စာကြောင့်အဲဒီဖောင်းတယ်လို့ခေါ်တယ်လှုပ်ရမှုဝါရောယုံနဲ့ဆက်ဆက်ပြီးဖြစ်ပေါ်မဲ့ကိရိတာဟာဖြစ်ပေါ်ခွင့်မရဘဲနဲ့ငြိမ့်သွားတယ်ချုပ်သွားတယ်အဲဒါကိုတရင်ကနိရောဓသစ္စာလို့ခေါ်တယ် အဲ့ဒီပုပ္ပဘာကမိကသစ္စာတရင်ကနေရောတာသစ္စာတွေများများကြီးကြည့်ပြီးပြည့်စုံသွားတဲ့အခါကျတော့အထင်ကြီးကမဲဆိုအဲ့ဒီမတရားကြီးပေါ်လာပေါ်လာတော့လောဘမုဒိဋ္ဌိကတာသံယုတ်စိတ်၄ဝေတိကေတာသာကောစိတ်တေအကုသိုလ်စိတ်၅ခုနဲ့စေတသိက်ထဲကဒိဋ္ဌိစေတသိက်အကုသိုလ်ဝေတိကိစ္စစေတသိက်အကုသိုလ်နှမျိုး အထကတာအလုံးအိတ်တာအကုသိုလ်မေတ္တရိယအကုသိုလ်ကအကုန်လုံးမျိုးပြုတ်သွားရောဘယ်တော့မှအပင်မရောက်တော့ဘူးအဲ့ဒါမေတ္တရာပိုးတရားနိဗ္ဗာန်တရားရပါလို့ကြီးနဲ့ဆုတောင်းနေတာဆုတောင်းရုံတောင်းနေလို့တော့ရမှာမဟုတ်ဘူးအောင်းနာပင်ကစပြေပါမှတ်ညောင်းရင်ညောင်းတာဆိုင်မှတ်သောတော်ကပြောလို့ခြင်းချင်းငယ်ကောင်းတာမှတ်ကျင့်အဲကျင့်ရင်အတိတွေပေါ်လာလိမ့်မယ်အဲဒီအတိတွေကမေဃသစ္စာမေတ္တရားတွေမေဃသစ္စာမေတ္တရားပေါ်တိုင်းပေါ်တိုင်းညီရောဓသစ္စာကပေါ်သစ္စာလေးပါ ပိုင်ဆိုင်တယ်သစ္စာလေးပါးပိုင်ဆိုင်ရင်ဘဝပြည့်စုံမယ်သစ္စာလေးပါးမပိုင်ဆိုင်ဘဝမပြည့်စုံမဲနဲ့ဒုက္ခသမုဒယသစ္စာနှစ်ပါးနဲ့နေနှစ်ပါးနဲ့သေလို့ကတော့ဘယ်တော့မှအပယ်လေးပါးကမလွတ်ဘူးတဲ့ဒါအပယ်လေးပါးအတွက်တဲ့နေသစ္စာလေးပါးပိုင်ပြီးဘဝပြည့်စုံတဲ့နေပေးတာပဲဒီတဲ့ပြည့်ပြည့်စုံစုံရုပ်မြင်ပန်ကြားသင်တန်းယူလို့ရဆိုရင်လှိုင်းပါစီကိုလာခဲ့အဲဘောင်းလေးပဲစသည်ရှုမှတ်ပြီးတော့ကျင့်တော့အကျင့်ကိုမှရှိနေတယ် အဲ့ဒီအကျင့်နဲ့အနန္တ၅ပါးပူဇော်ရမယ်လက်အုပ်ချီပြီးတော့လိုက်ဆိုကြဣမာယဓမ္မနုဓမ္မပရိပတ်တိယမဉ္ဇဉ်ဘောဉ္ဇဉ်နိဗ္ဗာန်တရားတော်မြတ်ကိုအမြန်ရစေရောက်သေးနိုင်သောသီလသမာဓိပညာသိက္ခာ၃ရပ် ဒီမာသရိပဒံအကျင့်မြတ်ဖြင့်ပင်စကုဏံဘယတရားတန်ခါမိဘဆရာအနန္တအပေါင်းငါးပါးကိုပူဇေမိပူတော်ပါ၏အဲ့ဒါပြီးတော့ဆုတောင်းရမယ်ဆုတောင်းမယ်ဆိုတော့ကိုယ်ကိုလှုပ်တဲ့ကုသိုလ်ကောင်းမှုတွေကျင်ညာရတယ် ထည့်ပြီးတော့ဆိုရတယ်အဲ့တော့ဘုန်းကြီးကတော့လုံးပြီးတော့ဆိုသွားမယ်ဆိုသွားတဲ့ကဆံရကုသိုလ်ရှင်တွေကအဲဒါဒါငါကုသိုလ်ပဲလို့စိတ်ထဲကနှလုံးသွင်းရမယ်ပါကေတမံပြေ၃ရက်ွယ်လုံးဆံရမာရဝိဇ္ဇာသာသနာဗိမ္မာမှာဝံတွင်လပိလာကွယ်သံဃာဒါနဆွမ်းလောင်းအလူပွဲအလှဲ့ကြအုပ်စုနှစ်အဖွဲ၁၂လမ်း၁၃လမ်းမန်အောင်လမ်းမြင်တော်သာမြောက်ပိုင်းနဲ့ တန်ပြ30မိသားစုကစုပေါင်းပြီးတန်ဃာတော်160တို့အားဆွမ်းဆွမ်းရင်းများလူတန်းကြတဲ့ဒါနတဦးချင်းမှာဥထွန်းရွှေတော်တောင်းရင်မိသားစုကဆောင်းအတွက်ဆံများကိုတူတယ်ဥထွန်းကြီးဒေါ်အင်းသားမိသားစုကအာယုံအတွက်ရာဟုဆွမ်းတူတယ်ဥသန်းရင်တော်မြဝင်းကြီးတို့ကတရားနာပိသမများကိုမကြည့်ချော်ရည်တူတယ်ဥဖေထွန်းဒေါ်နှင်းမာရဝိဇ္ဇာအကျိုးဆောင် အမျိုးသမီးများအဖွဲ့ကမုံစိမ့်ပေါင်းလှူတယ်ဥပုပ်တယ်များအားလုံးကိုလည်းနာနဲ့သမင်းများကျွေးပြီးလှူဒန်းတယ်အဲအဲ့ဒီဟာတွေကိုရည်စိတ်ချရမှာခိုင်းဆိုရအောင်ဣဒံမေပုံညံအာသဝေခယဝဟံဟောတုမေမကံတပိတော်တို့ဤဣဒံပုံညံယခုလောက်ပြု ဒါနသီလဘာဝနာဤကုသိုလ်ကောင်းမှုအပေါင်းသည်အာတဝခယဝဟံအာတဝကုံကျွေဘုံနိဗ္ဗာန်ကိုထောက်ထွားရ၌သင်္ချာဖြစ်ပေါ်လာသောဒုက္ခသမုဒယသစ္စာယုံနံတရားတို့ကို ကျုံမှကျင့်ရင်ကျုံမှကျင့်ရင်အာယုံမှစိတ်သင်္ခါရတို့နဲ့အတူအာသဝကုံကျွေးဘုံနိဗ္ဗာန်အမြန်ရောက်အောင်ရွတ်ဆောင်နိုင်သည်ပါတုဖြစ်ပါသေးတည်းဒီမမေပုံညပါကံ သဗ္ဗတတ္တနံဒေမိမေမကံတပိတော်တို့ဤဒီမံပုံညပါကံယခုလောက်ပြုဒီဒါနသီလဘာဝနာကုသိုလ်ကောင်းမှုအဖို့ကိုသဗ္ဗတတ္တနံဆရာမိပါအာရိသရွေညာလာသိချုံ အလုံးစုံသောတ attva အပေါင်းတို့အားဒေမိချမ်းသာစေခြင်းစိတ်တွင်ကြည်နုရွှင်မြူးစွာပဲဝေဝေပါ၏ဆရာမိဘအာရိသ၍ညာကြသမျှအာလုံးတို့သည်အမြတ်